ရှမာကုခရစ်ဝင်ခန်းကြီး16အငယ်1မှ8ဥပုံနေလွန်မှ မာဂရာလမာယိယာကုပ်၏အမိဖြစ်သောမာရိနှင့်ရှာလုံတို့သည်တွား၍အလောင်းတော်ကိုလိမ့်ခြင်းငှာနန္တာမျိုးကိုဝယ်ပြီးလျှင်ခုနှစ်ရက်တွင် ပထမနေ့ရက်နာနှင့်စောစောနေထွက်သောအချိန်၌တင်းကြိုင်းတော်သို့တွားကြ၏ထိုမိမတို့ကတွင်းဝ၌ပိတ်သောကြောက်ကို အဘယ်သူလှိမ့်လန်၍ပေးမည်နည်းဟု အချင်းချင်းပြောဆိုပြီးမှကြည့်ရှုလျှင်၊ထိုကျောက်သည်လှိမ့်လန်လျက်ရှိသည်ကိုမြင်ကြ၏။ထိုကျောက်ကားအလွန်ကြီးသောကျောက်ဖြစ်သတည်း။မိန်းမတို့သည်တွင်းထဲသို့ဝင်ကြပြီးလျှင်၊လုလင်တယောက်သည်ဖြူစင်ရှည်လျားသောအင်္ကျီကိုဝတ်လျက်၊လက်ျာဘက်၌ထိုင်သည်ကိုမြင်၍ထိတ်လန့်မိန်းမောခြင်းသို့ရောက်ကြ၏။ထိုသူကလည်း၊ထိတ်လန့်မိန်းမောခြင်းမရှိကြနှင့် လက်ဝါးကပ်တိုင်မှာသတ်သော နာဇရက်မြို့သားယေရှုကိုသင်တို့ရှာကြ၏။ထိုသူသည်ထမြောက်တော်မူပြီ။ဤအရပ်၌မရှိ။အလောင်းတော်ထားရာအရပ်ကိုကြည့်ကြလော့။သင်တို့ရှေ့ဂါလိလဲပြည်သို့ကြွတော်မူကြောင်းကိုပေတရုမှစ၍တပည့်တော်တို့အားသွား၍ပြောကြလော့။အထက်ကမိန့်တော်မူသည်အတိုင်း၊ထိုပြည်၌သင်တို့သည်ကိုယ်တော်ကို တွေ့မြင်ရကြလိမ့်မည်ဟုပြောဆို၏။ ထိုမိန်းမတို့သည်လည်းသင်္ချိုင်းတော်မှထွက်၍တုန်လှုပ်လျက်၊မိန်းမော တွေဝေလျက်ပြေးကြ၏။ကြောက်လန့်သောကြောင့်အဘယ်သူတို့နှင့်မျှမပြောမဆိုကြ။ကိုယ်တော်သည်ခုနစ်ရက်တွင်ပဌမနေ့ရက်စောစောအချိန်၌ထမြောက်ပြီးမှ၊အထက်ကနတ်ဆိုးခုနစ်ယောက်ကို နှင်ထုတ်တော်မူသောမာဂဒလမာရိအားရှေ့ဦးစွာ ကိုယ်ကိုပြတော်မူ၏ မာရိလည်းသွား၍ကိုယ်တော်နှင့်ပေါင်းဘော်သောသူတို့သည်ညည်းတွားငိုကြွေးလျက်နေကြစဉ်တွင်၊သူတို့အားထိုသိတင်းကိုကြားပြောလေ၏။ကိုယ်တော်သည် အသက်ရှင်တော်မူသည်ကို၎င်း၊မာရိသည် ကိုယ်တော်ကိုမြင်ရသည်ကို၎င်း၊သူတို့သည်ကြားလျှင်မယုံကြ။ထိုနောက်တပည့်တော်နှစ်ယောက်တို့သည်တောရွာသို့သွားစဉ်တွင်၊ကိုယ်တော်သည်ခြားနားသောအယောင်ကိုဆောင်လျက်ကိုယ်ကိုပြတော်မူ၏။သူတို့သည် ပြန်လာ၍ အခြားသောတပည့်တော်တို့အားထိုသိတင်းကိုကြားပြောသော်လည်းမယုံဘဲနေကြ၏။ထိုနောက်တကျိပ်တပါးသောသူတို့သည်စားပွဲ၌လျောင်းကြစဉ်တွင် ကိုယ်တော်ကိုပြတော်မူ၍ထမြောက်လျက်ရှိသော ကိုယ်တော်ကိုမြင်သောသူတို့၏စကားကိုမယုံသောကြောင့်၊သူတို့မယုံတတ်သောစိတ်၊ခိုင်မာသောစိတ်ကို ဆုံးမ၍အပြစ်တင်တော်မူပြီးမှ၊သင်တို့သည်လောကီ နိုင်ငံအရပ်ရပ်ရှိသမျှသို့သွား၍ဝေနေယျသတ္တဝါအပေါင်းတို့အားဧဝံဂေလိတရားကို ဟောကြလော့။ယုံကြည်၍ဗတ္တိဇံကိုခံသောသူသည်ကယ်တင်တော်မူခြင်းသို့ရောက်လတံ့။မယုံကြည်သောသူမူကားအပြစ်စီရင်ခြင်းကိုခံရလတံ့။ယုံကြည်သောသူတို့၌ဖြစ်အံ့သောနိမိတ်လက္ခဏာဟူမူကား၊ငါ၏နာမကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်ကြလတံ့။ထူးခြားသောဘာသာစကားမျိုးတို့ကို ပြောကြလတံ့။မြွေတို့ကိုဘမ်းကိုင်ကြလတံ့။သေစေတတ်သောအဆိပ်အတောက်ကိုသောက်စားလျှင်ဘေးဥပဒ်နှင့်ကင်းလွတ်ကြလတံ့။မကျန်းမမာသောသူတို့အပေါ်မှာလက်ကိုတင်၍ချမ်းသာပေးကြလတံ့ဟုမိန့်တော်မူ၏။ထိုသို့သခင်ဘုရားသည်တပည့်တော်တို့အားမိန့်တော်မူပြီးမှ၊ကောင်းကင်ဘုံသို့ ဆောင်ယူခြင်းကိုခံတော်မူ၍ ဘုရားသခင်၏လက်ျာတော်ဘက်၌ထိုင်နေတော်မူ၏။တပည့်တော်တို့သည်လည်းထွက်သွား၍သခင်ဘုရားသည်မစတော်မူသည်နှင့်၎င်း၊သူတို့၌ဖြစ်သောနိမိတ်လက္ခဏာအားဖြင့်နှုတ်ကပတ်တရားတော်ကိုတည်စေတော်မူသည်နှင့်၎င်း၊ခပ်သိမ်းသောအရပ်တို့၌တရားဟောကြ၏။ရှမာကုခရစ်ဝင်ပြီး၏။